1353ခုတကူလာဇန်17ရက်17ရက်နေ့မှာဟောကြားမယ်တရားတော်ကလွန်ခဲ့တဲ့နေ့ကဟောကြားခဲ့တဲ့သုံးနာကသင်္တိထေကျောင်းမှာကျန်ကြီးဖြစ်တဲ့သံသညာတရားသံသညာတရားနဲ့၄နာကအိန္ဒိထေကျောင်းဟောကြားပါမယ်။ လွန်ခဲ့တဲ့တရားဟောကြားခဲ့တဲ့သံဃာကျန်နေပြီကျန်နေခဲ့သေးတာသံဃာရိပတ္တသုရဓာရဏေသံဃာနာဂာယုဟောတိသံဃာရိပတ္တသုရဓာရဏေသထပင်္ဂယိတပိတ်ပရိက္ခာစတိကိုသာမူရ၌သံဃာနာဂာရိပညာပြုကြည်လေရှိသည်ဟောတိဖြစ်၏ဒီလိုဤသောဘဂဝါမြတ်စွာဘုရားသည် ဝေါစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းမထသင်္ကန်းကြီးကိုယုံသင်္ကန်းတိမိုင်သင်္ကန်းစသည်ကိုကာယယဝစီယ၌ကာယယဝစီယ၌လည်းအမှတ်တည်းနဲ့တပိဋ္ဌိခါရိပကံ တပိပရိခရာတိပကံခွက်ဒီကံညာနဲ့နဲ့အမတ်သိနေပဲတဲ့။လက်နှမ်းလိုက်ကြရလက်နှမ်းနေလက်နှမ်းနေကိုင်းနေကိုင်းနေယူတယ်ယူတယ်ဘုဒ္ဓေယုံနေစသည်ဖြင့်ဒီငါယုံဝိယုံတဲ့ခါမှာလည်းအမှတ်သိနေ။တပိပရိခရာတိကိုင်းယူတဲ့ခါလည်းအမှတ်သိနေ။သံဃာပိုင်းအနေနဲ့တော့ကိုင်းနဲ့ယူတဲ့ကိုယ်အမှုရာဝဲ မှတ်ရမှာပဲတဲ့သမာဓိဉာဏ်ကြီးရင့်ချလာတဲ့အခါဉာဏ်ပိဒါများလို့ဝိပဿနာကျဲလို့ရှိမှာလို့သမာဓိဉာဏ်နဲ့ရှင်းရှင်းရင့်ချလာတဲ့အခါကံကျင်နဲ့ယူကျင်နဲ့စိတ်ကလေးတွေကအကျိုးကထူးခြားထူးခြားလာတယ်အဲလိုထူးခြားလာလို့ရှိရင်လေကံကျင်ယူကျင်နဲ့စိတ်တွေအစားတော့မှတ်လို့ရပါတယ်မြတ်စွာဘုရားကုသိုလ်တော်မှာလေထူးခြားရတာနဲ့စားတော့မှာ သင်္ကန်းကိုယူရတော့မယ်ဆိုလို့ရှိရင်ရှုကယူခြင်းနဲ့စိတ်ထိချိုင်းယူခြင်းနဲ့ယူခြင်းနဲ့ယူရယူရကိုင်းခြင်းနဲ့ကိုင်းခြင်းနဲ့ကိုင်းခြင်းကိုင်းခြင်းခြားခြင်းနဲ့ခြားခြင်းနဲ့ခြားတယ်ခြားတယ်စသဖြင့်ရှင်စိတ်ကသာပြီးတော့မှတ်လို့ရသွားတော့ဘိုးတော့မှတ်စိတ်လို့ရတော့ပါလေသင်္ကန်းတစ်ပိတ်ပရိခရာတွေဒီနေ့အချိန်ခါမှာကာယရယူရရဲ့အချိန်ကောင်းတာလည်းမများတော့ အဲ့ဒါတွေမှတ်နိုင်ပြီဆိုတော့မှတ်တယ်စိတ်သွားလို့မှအားဒီကောင်းလို့တရားမလို့တဲ့ပုဂ္ဂိုလ်တွေတရားတွေတွေ့တရားလို့တဲ့ပုဂ္ဂိုလ်တွေတရားတွေတဲ့တရားသူနဲ့ရတဲ့ပုဂ္ဂိုလ်ရတော့နိုင်တယ်သင်္ကန်းတပိပရိခရာခံယူပိုင်းမှာပညာပါ သုရာသံပင်သင်္ကန်းတပိတ်ပရိခရာသံဃုဂိုက်မှာသိညာပါသုရာသံပင်သင်္ကန်းသင်္ကန်းကိုကိုင်းနာယူတာတပိတ်ကိုကိုင်းနာယူတာပြန်ချတာပရိခရာမျိုးတွေကိုကိုင်းနာယူတာပြန်ချတာအဲ့ဒါဒီလဲ အလုံးအမှတ်တည်းပဲပြုလုပ်ရမယ်တဲ့အတိတေတိတေခာယိတေလာယိတေသံဃာနပါရိဟောတိအတိတေထမိစသော အာဟာရတို့ကိုစားတော့လို့ရှိတော့ဒီတေရေချိုရေကောပြီးစတော့စလူတို့ကိုတောင်းတုံးလို့ရှိတော့ဒါယိတေပြည့်ခွေအားတို့ကိုပြည့်စားလို့ရှိတော့ခာယိတေတတိထေဘတို့ကိုကန်စားလို့ရှိတော့ သံဃာနာကာရီသိညာဖြင့်ဒီလိုဖြစ်ပြီးဟောဒီဖြစ်ပြီးသာဘောတော့ခေါ်တယ်။မျိုးရိုးတွေစားတဲ့ခါမှလည်းအမှတ်သိနေပဲတဲ့။သမင်းစားတဲ့အာဟာရတွေစားတဲ့ခါမှလည်းအမှတ်သိနေ။ရေကျော်ရေကောပြီးစားရင်တောက်သုံးတဲ့ခါမှလည်းအမှတ်သိနေ။ဒီစားမှုရရှိပြီးတော့စားရတဲ့အာဟာရတွေစားတဲ့ခါမှလည်းအမှတ်သိနေ။ဒီဒီသေးဝတွေစိုက်စားတဲ့ခါမှလည်းအမှတ်သိနေ။ဘယ်အာဟာရမျိုးကိုပဲနှူဝဲပြီးဝဲ။ အမတ်တိနဲ့ပဲမြွယ်သုံးဆောင်ရမယ်ဒီနာပိဿညာလို့တကယ်တမ်းမရောက်ခူရောက်ဉာဏ်စနစ်ကြည့်အောင်ဆုမှတ်တော့မယ်ဆိုအဲ့ဒီစားဖို့တောက်ခဲ့စားတော့တဲ့အမူအရာတွေလဲအကုန်လုံးပဲဖတ်ရမှာပဲတဲ့စားတော့ခိုင်းမှာသိညာပါသူရာအတံပင်သာသာခိုင်းမှာ သိညာပါသုရာတံတင်သာတော့သုရာတံတင်ကတစ်မျိုးပါပဲတဲ့သာတော့တဲ့အခါမှာကုသိုလ်ရအောင်စာခြင်းသုံးမျိုးရှိတယ်ပြန်လာပြီလားဟောင်းရုံဟောင်းကြတော့မကြခဏနာကြနေရတယ်ယောဂီတွေများအတွက်ကုသိုလ်ရအောင်စားပုံစားနည်းသုံးမျိုးသီလဖြင့်စားခြင်း သမထဖြင့်စာခြင်းဝိပဿနာဖြင့်စာခြင်းလို့စာခြင်း၃မျိုးကုသိုလ်ရနိုင်တဲ့စာခြင်း၃မျိုးအခုပြန်လာပြည်သားများကဘေးရာကိုပဲပြုလုပ်ပြီးတော့ကုသိုလ်ရကြင်ကြတာကုသိုလ်ရအောင်စာနည်း၃မျိုးဒီလဖြင့်စာခြင်းဒီခံစားရဘောဉာဏ်ဟာရတို့ဒီဝဲသုံးဆောင်ရတာဟာရွာလူသားငယ်တို့ကတော့မျိုးလူယောဂလူသားမျိုးလားမျိုးဝဲသုံးဆောင်တာမဟုတ်ပါဘူး ဗန္ဓမာကတိတိရဲ့တို့အရေးစင်ထပါခြင်းအောင်သာသုံးခြင်းဖို့ပါဤဝကရဤဒီယုံငါတာလျင်ညရယုံငါတာလျင်ပြမင်းကြီးဒီယုံငါတာလျင်သာသနာ့ကျင့်မဲ့ကိုကျင့်လို့ရှင်းနိုင်ယုံငါတာလျင်မြွယ်သုံးဆောင်တာပါလို့ရှင်းပြီးတော့မြွယ်သုံးဆောင်လို့ရှိရင်ဒီစိရနာနိကြသီလာအခုလိုဖြစ်လို့သီလာကုလို့ရပါတယ်အခုလိုအခြေအတွင်းမရှင်းနိုင်ရတော့လေ ဒီသောကဘုရင်အာဟာရကြီးသူပဲသုံးဆောင်ရတာဟာဝိပဿနာတရားကြီးကျူးကျူးဆလာအားထုတ်နိုင်အောင်သာသူပဲသုံးဆောင်တာပါလို့ဆင်ခြင်ပြီးတော့ရှားလိုက်မယ်ဆိုလို့ရင်ပစ္စယတဏိပိဒသီလကုသိုလ်ရပါတယ်တဲ့ရှင်းနိုင်ဖို့ရာသင်ခြင်းကသာရသီလမီရှင်းနိုင်ဖို့ရာ မြင်ခြင်းကသာရာတိလမီဒီဝဒနာတဲ့ရှင်းကြအထုံနိုင်ဖို့ရသာသနာ့ရှင်မခေါ်ခြင်းဖြင့်ရှင်းကြအထုံနိုင်ဖို့ရတာသာရပါလို့ရှင်းရင်တော့သာလို့ညတိလကုသိုလ်ရရှိနိုင်ရဲ့သမထမြင်စားခြင်းဒီဆံခပဲပေါ်တဲ့အာဟာရတွေကိုလာရောက်ပြီးတော့ထူထမ်းတဲ့ပုဂ္ဂိုလ်တွေတရားတော်မှတွေလည်းကိုယ်သိဉာဏ်ကျမ်းမှဆန္ဒကြပါစေ ရောစမှုတွေပြုလုပ်ကြတယ်ရောစမှုတွေပြုလုပ်ကြတဲ့ပုဂ္ဂိုလ်တွေလည်းကိုယ်စိတ်ဉာဏ်ကြမှာဆန္ဒကြပါစေအလုံးစုံပုဂ္ဂိုလ်တ attva တွေကိုယ်စိတ်ဉာဏ်ကြမှာဆန္ဒကြပါစေရသင်္ကေမှာရသင်္ကေနာမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကိုယ်စိတ်ဉာဏ်ကြမှာဆန္ဒကြပါစေစသည်ဖြင့်မေတ္တာမွားပြီးတော့စားလို့ရှိရင်သမထပြင်စားခြင်းသမထပုဂ္ဂိုလ်ရတယ်မေတ္တာဘွားလား သာသုံးကမန်စွာသမထမိမေတ္တာဘွားကသာသုံးကမန်စွာသမထမိမေတ္တာဘွားလို့သာသုံးနေကြတယ်ဆိုပြီးမစားဘူးဒီဒီသာကိုလည်းသင်္ကြန်လာကပြတဏှိတတိလား လူစီမဆရာအလုံးစုံပုဂ္ဂိုလ်တ attva တွေကိုလည်းဉာဏ်ကြမ်းမှဆန့်တာကြပါစေလို့မေတ္တာပွားပြီးတော့ဆရာသမထကုသိုလ်ရရှိပါလေတဲ့သုမပြီးတော့ဆရာဝိပဿနာကုသိုလ်သုမပြီးတော့ဆရာကတော့မြတ်စွာဘုရားအလိုအကျဆုံးမှာတရားနာပိလာမြတ်နဲ့အတင့်တော်ဆုံးမှာပဲတဲ့သုံးဘုံမြင်ရမြင်တယ်မြင်တယ်သုံးဘုံကြီးလက်နှမ်းလိုက်တော့လက်နှမ်းတယ်လက်နှမ်းတယ် ဆွန်းလည်းနဲ့ထိတော့ထိရထိရဆွန်းလို့ကိုယူလိုက်တော့ယူတယ်ယူတယ်ခေါင်းကငုတ်လာတော့ငုတ်တယ်ငုတ်တယ်ဇံကဟလိုက်တော့ဟတယ်ဟတယ်ဆွန်းလို့ကိုခွန်းလိုက်တော့ခွန်းတယ်ခွန်းတယ်ခေါင်းပြန်ထူကတော့ထူတယ်ထူတယ်လက်ကိုပြန်ချလိုက်တော့ချတယ်ချတယ်ဝါတော့ဝါတယ်ဝါတယ်အရာတော်ကိုသိတော့သိတယ်သိတယ်မျိုးတော့မျိုးတယ်မျိုးတယ်လို့ ရှုမှတ်ပြီးတော့စားတာတော့ဝိပဿနာဖြင့်စားခြင်းဒီလိုအရှင်မာတိဆရာတော်ဘုရားကြီးကိုယ်တိုင်ရှင်းဆုံးတယ်စားကုန်တဲ့အခါမှာရှုမှတ်တယ်နီးအမှန်တမ်းပဲတဘာဝလည်းကျပါလေလက်နဲ့ကြည့်ကြမယ်ဘလို့ရှိတယ်သမာဓိဉာဏ်ရရှိရင်ရစ်တယ်ပြီးတော့မြို့ရဲ့ပါရမီအားဆိုတော့တရားဥပဒေရသွားနိုင်ပါလေစမှတ်သတ်ကမှာတော့မရကြဘူးတဲ့ မရမရငါတော့အကုန်လုံးတော့မရနိုင်ကြဘူးမရနိုင်ဘူးမရနိုင်တော့စိတ်တော့မပြည့်ရဘူးပဲနောက်တမာရီငယ်နဲ့စဉ်းစဉ်ရစ်ကျင်လာတဲ့အခါကျတော့အကုန်လုံးပဲမှတ်လို့ရသွားတတ်ပါတယ်သူပို့ပြီးတော့မှတ်လို့ရပါပြီလေသာမက္ခသမှာတော့မိအတွက်ရှင်းရှားတဲ့အမူအရာကိုအဓိကထားပြီးတော့မှတ်ရမယ်မိမိတွေဘယ်အမူအရာကရှင်းရှားလဲလက်နှမ်းနာကရှင်းရှားလို့ရှိရင်လက်နှမ်းနာတော့မလွတ်တမ်းလက်နှမ်းနဲ့လက်နှမ်းနဲ့ ခံမုတ်တာကထိချလို့ရှိရင်ခံမုတ်တာလည်းမလွတ်တန်းဟုတ်တယ်ငုတ်တယ်ဝါရကထိချလို့ရှိရင်ဝါရကိုမလွတ်တန်းဝါရီဝါရီဝါရကတော့ထိချလို့မှာပဲထိချရာတစ်ခုအဓိကထားပြီးတော့မှာအဲဒီထိချရာကနေတော့တမာတိဖြစ်သွားပြီဆိုနောက်အားလုံးပဲအမှုရာတွေအားလုံးကိုပဲမှတ်လို့ရသွားတတ်ပါလေတဲ့ဝါတဲ့အမှုရာကတော့ထိချလို့မှာပဲတဲ့မဝါပဲနဲ့ မျိုးလုံးကရပါရပါမလားမရအောင်စိတ်ကမာကြီးဆရာတော်ဘုရားကြီးကတော့ဝါတော့မျိုးဒီသူ့စတဲ့မှတ်တာနောက်ယောဂီကိုလည်းမေးတယ်တဲ့ဝါတယ်ဆိုတာအထက်မီးနဲ့အောင်ကြီးနှစ်ခုရှိတဲ့နေ့ကဘယ်မီးကလှုပ်နေတယ်လေလို့စိတ်ကမာကြီးဆရာတော်ဘုရားကြီးမေးဘူးတဲ့မေးတဲ့အခါမှာယောဂီကအမျိုးမျိုးဖြေကြတယ်တချို့ကလည်းအထက်မီးရောအောင်မီးရောနှစ်ခုလုံးလှုပ်တယ်လို့ဖြေတယ် တချို့ကလည်းအထက်မိကလှုပ်တယ်လို့ဖြစ်ရဲ့တဲ့ဘယ်မိကလှုပ်နေတာလဲအောက်မိကသာလှုပ်တယ်အထက်မိကြီးဟာမလှုပ်ဘူးတဲ့ဒီလိုတည်းစူးစလိုက်မမှတ်တဲ့ပုဂ္ဂိုလ်တော်တော်နဲ့မှသိမှသိပါမှာမသိနိုင်ဘူးဒီလိုတည်းမှတ်တဲ့ပုဂ္ဂိုလ်ကဖြစ်တဲ့အောက်မိကပဲလှုပ်နေတယ်လှုပ်ရတာကိုပဲဝါတယ်ဝါတယ်လို့ပမာဝါရအပြင် ဆိုကြတာပါပဲလို့ဗမာဝါရလည်းပြီးရပါပဲတဲ့ပြီးပြီးရမှာကတော့လှုပ်နေတဲ့သဘောလေးပဲတလိုက်ကြလိုက်တလိုက်ကြလိုက်လှုပ်နေတဲ့သဘောလေးပဲဝါတယ်ဝါတယ်လို့မဆိုရပါဘူးလားအဲဒီလှုပ်နေတဲ့သဘောလေးကိုသိအောင်ဆုတာလေလို့သမာဓိဖြစ်ပါပြီဆိုလို့ရှိရင်အခြားသောစားတဲ့အမူအရာတွေမှာလည်းသမာဓိကြီးလိုက်ရှိပြီးတော့မှတ်လို့ကောင်းကြရပါတယ် ဒီနေ့အတွက်သင်ရှားတဲ့အမှုရာကိုအဓိကထားပြီးတော့မှတ်ကြည့်ပါအားလုံးဟိုကလည်းမှတ်လိုက်ဒီကလည်းမှတ်လိုက်မှတ်လို့မရတဲ့စိတ်ကြည့်ကြမှာမှတ်တော့ဘူးဆိုလို့ရှိရင်တော့ညမရောက်တော့မှာမရတော့ဘူးတဲ့အဲဒါလိုတော့မဖြစ်သင့်ဘူးသင်ရှားတဲ့အမှုရာတစ်ခုကိုတော့အဓိကထားပြီးတော့မှတ်တဲ့နောက်ဒီကြီးနဲ့အားလုံးနဲ့မှတ်လို့ရသွားတတ်ပါလေတဲ့နောက်တော့တမာရီဉာဏ်ကြီးဖြစ်လာတဲ့အခါဉာဏ်ဒီလေ ဒီရဲ့သမာဓိညာအားဆိုတော့ဆက်သွားတာပါပဲတဲ့နမတုပပိစ္ဆကဉာဏ်ရောက်လာတဲ့ပုဂ္ဂိုလ်မှတ်လိုက်လို့ရှိရင်လက်လန်းတယ်လက်လန်းတယ်လို့မှတ်လိုက်ရင်လက်လန်းမိသားကတစ်ချာမှတ်လိုက်တာကတစ်ချာဆွမ်းနေလည်းနဲ့ရှိတယ်ရှိတယ်လို့မှတ်လိုက်တဲ့အခါမှာရှိနေတာကတစ်ချာမှတ်လိုက်တာကတစ်ချာဆန္ဒကုန်ကြီးနေပြင်းတယ်လို့မှတ်လိုက်တဲ့အခါပြင်းနေတာကပြင်းနေတဲ့အမူအရာကတစ်ချာမှတ်လိုက်တာကတစ်ချာဆန္ဒကုန်ယူတယ်ယူတယ်လို့မှတ်လိုက်တဲ့ယူနေတဲ့ အမူရလာတဲ့ချမှတ်လိုက်တာကတရားခေါင်းငုတ်တောင်းမှတ်လိုက်ရင်ငုတ်တယ်ငုတ်တယ်လို့မှတ်လိုက်ငုတ်မိရလာတဲ့ချမှတ်လိုက်တာကတရားဇက်ကိုဟားလိုက်ရင်ဟားတယ်ဟားတယ်လို့မှတ်တဲ့ခါမှာဟားနေတဲ့အမူရလာတဲ့ချမှတ်လိုက်မှတ်လိုက်တာကတရားဆုံးလို့ကိုခွင့်ရထားမလဲခွင့်ရအမူရကတရားမှတ်တဲ့စိတ်ကတရားခေါင်းပြန်ထူရဲခေါင်းနဲ့ထူရဲထူရဲလို့မှတ်လိုက်တဲ့ကထူရဲကချမှတ်လိုက်တာကတရားဝါးရေဝါးရေလို့မှတ်တဲ့ခါမှာဝါးနေအမူရကတရား မှတ်သိလိုက်တဲ့ကတရားညိုတယ်ညိုတယ်လို့မှတ်လိုက်တဲ့ခါမှလည်းညိုတယ်အမူအရာကတရားမှတ်သိလိုက်တဲ့ကတရားအမူအရာတွေကဘာမှမသိတတ်တဲ့ရုပ်တရားမှတ်သိမှတ်သိလိုက်တာကသိတတ်တဲ့အတွက်ကြောင့်အနန္တရားအခုပြန်လာပြည်သားများရိုးတိသုဒ္ဓိမှတ်မယ်ဆိုရင်ခုလောက်တော့သိတဲ့ယောဂီကများတယ်။ရှားနေတဲ့အမူအရာကတရားမှတ်တိမှတ်တိတာကတရား စားပြီးတဲ့အမူအရာကဘာမှမသိတတ်တဲ့အတွက်ကြောင့်ရုပ်တရားမှတ်ပြီးမှတ်ပြီးလိုက်တာကသိတတ်တဲ့အတွက်ကြောင့်မှန်တရားအခုတော့ကိုယ်စားရယောဂီများပါတယ်နောက်ဆုနာဆုနာမှာတမန်ညာတစ်ဆင့်ရေးချက်အားရှိသွားတဲ့အခါလက်လန်းရတော့မယ်ဆိုလို့ရှိရင်လက်လန်းနေတဲ့စိတ်ကရှိတော့ထင်ရှားလို့လက်လန်းခြင်းနဲ့လန်းခြင်းနဲ့နောက်လက်လန်းတော့မှလက်လန်းနဲ့လန်းနဲ့ ဆန်းနဲ့နဲ့ထိတော့ထိရဲထိရဲဆန်းလို့ပြင်းတော့ပြင်းနေပြင်းနေသူကပြင်းနေစိတ်ကထင်ရှားနေတော့ပြင်းနေပြင်းနေတော့မှပြင်းနေပြင်းနေဆန်းလို့ကိုယူရမယ်ဆိုတော့ယူနေစိတ်ကသူကထင်ရှားနေတော့ယူနေယူနေနောက်မှဆန်းလို့ကိုယူရခါကြမှာယူရဲယူရဲခေါင်းကငုတ်တဲ့ခါမှလည်းမငုတ်ခင်ကငုတ်စနေစိတ်ကအထင်ရှားလို့ငုတ်ခြင်းနဲ့ငုတ်ခြင်းနဲ့နောက်မှငုတ်တဲ့အမူအရာပေါ်လာမှငုတ်တယ်ငုတ်တယ်အကြောင်းကိုခါရတော့မယ်ဆိုနေတာ ဟာခြင်းနဲ့စိတ်ကြီးအရှိပါထင်ရှားနေတော့ဟာခြင်းနဲ့ဟာခြင်းနဲ့နောက်ဦးကဟာတယ်ဟာတယ်ဆုံးကိုခွန်းလာတယ်လို့ခွန်းခြင်းနဲ့ခွန်းခြင်းနဲ့နောက်ဦးကခွန်းတယ်မူရကုလမှာခွန်းတယ်ခွန်းတယ်ဆက်ပြီးရင်ဒီလိုခြင်းနဲ့စိတ်ကလေးတွေအရှိပါထင်ရှားနေတယ်ထင်ရှားနေတော့ခြေစိတ်တွေပါထည့်ပြီးတော့မှတ်လို့ရသွားပါတယ် အញ្ញံတော့မရဘူးတဖြည်းဖြည်းလက်ချိန်တော့မှတ်နေလို့ရလာတတ်ပါတယ်။အမိုင်းများအားကောင်းလာတဲ့အခါချင်းရှားလာပါတယ်တဲ့။အဲဒီမှာယောဂီတယောက်ကတော့ဆောက်ထားမှုပါတယ်။ဉာဏ်ကြီးပါကြီးနာသွားပြီးဒီကံနဲ့လည်းအတော်ရင်းပြီးပါတယ်မကြာခဏကြီးတောင်လား။သူရောက်စားပြီးပြုဆရာတော်ကလည်းလာကြတော့ယောဂီဆရာကြီးမှတ်နိုင်ပါလေလားမှတ်နိုင်ပါရဲ့ဗျာ။စားတော့တဲ့အမူအရာတွေမှလည်းပြီးတော့ခုတော့ပိုးပြီးတော့မှတ်နိုင်ပါရဲ့ဗျာ။ ရှင်းစိတ်ဒီပါဠိတော့ထည့်ပြီးတော့မှတ်လို့ရပါတယ်ခင်ဗျာဒါပေမဲ့လည်းမျိုးရာတစ်ခုကတော့ရှင်းစိတ်မရှိဘူးခင်ဗျာတဲ့ဝိုင်းဝိုင်းနေပဲဝန်ကြီးကိုတက်ချမှာတာပဲတဲ့နိုးတဲ့ခါမှာတော့ရှင်းစိတ်မရှိဘူးတဲ့ဟာရုပ်မဟုတ်ဘူးမဟုတ်ဘူးတဲ့မလို့ဒီမဲ့မျိုးလို့ရပါမလားပြန်ပြီးတော့မှတ်ကြည့်ပါအောင်နောက်တစ်ခါပြန်လာဟုတ်ပါတယ်ခင်ဗျာတဲ့ဒီကနေ့သိရှိမှမျိုးလို့ရတယ် လူတွေနဲ့စိတ်မရှိဘဲနဲ့နေလို့ရမရပါမလားမရဘူးတဲ့နောက်ယောဂီတယောက်ကတော့သူကလည်းတမျိုးပါပဲသူကလည်းဈေးတာနဲ့တော့ရင်းနှီးပါတယ်ဆန္ဒတော့တဲ့မူရာဒီမှာမှတ်လို့ရသေးလားရပါတယ်တမီးတော့ကရှင်းမကောင်းမှမှတ်တယ်ဖရတယ်ရှင်းကောင်းရင်တော့မမှတ်ဘူးဖရတယ်ဟောဟောကနေနေညမကြပါလား ရှင်းမကောင်းတော့မစားဘူးခဲ့တယ်မစားရင်တော့မှတ်ပြီးတော့စားလိုက်တော့ဘယ်လိုရောက်သွားမှမသိဘူးလေဘယ်လိုဝါမှမသိဘူးရှင်းကောင်းတော့အရသာလေးခံပြီးတော့စားတယ်အဲ့ဒီယောဂီကလည်းဖြစ်တင်ပါလားမဖြစ်တင်ပါဘူးလားမဖြစ်တင်ပါဘူးမဖြစ်တင်ရှင်းကောင်းကောင်းမကောင်းကောင်းသူ့မှာတော့စားတဲ့ရသတ္တနာဆိုတာအလုံးပဲပုဂ္ဂိုလ်တ attva တွေ ဒုက္ခပေးတတ်တာပါပဲ။သုမပြီးတော့စားလို့ရှိရင်ဒီရဲ့သမာဓိညာအကျော်စွာသုမပြီးတော့စားရင်စားရင်နဲ့တရားဥပဒေရလွှမ်းနိုင်ကြတဲ့သာရကရဲ့ရှိတဲ့ခါရှိတဲ့မှုတွေရှိတာကမထေရကြီးတစ်ပါးနဲ့ကိုရင်ငယ်ကိုရင်ငယ်တစ်ပါးအတူတူကနေထိုင်ကြတရားမှာအတူတူကနေထိုင်ကြမထေရကြီးရဲ့ဘွယ်တော်ကတန်ဃာရကိတမဟာတန်ဃာရကိတမထေရ ကိုရင်လေးရဲ့ဘွဲ့ရလဲသူတို့ရဲ့အမျိုးငယ်တိုင်းသံဃာရတိကသာမထေသာမဏေရဲ့အတူတူကဒီကြောင်းထဲမှာနေထိုင်ကြကိုရင်လေးကရှင်းနိုင်ွယ်9နိုင်ကြလို့ပြန်ဆုံးခါဆိုရင်အင်ဂျင်သက်လေလို့ဆုံးခါပြန်လာတဲ့အခါဆယ်နိုင်ဆယ်နိုင်ဘယ်တော့ကြာမှဆုံးဖုံပြီးဆုံးဖုံပြီးတဲ့အခါမထေရအနန္တလို့ဂတိပေး ဩဝါဒအမိကွန်စကားပြောကြတယ်။ကိုရင်သုံးမှုပြုမှုတဲ့ကိုင်းကိုမလောင်သိနဲ့ကိုင်းရှာကိုမလောင်သိနဲ့ဩဝါဒစကားမကြားတော့ကိုရင်ကစဉ်းစားတယ်။ဆုံးတယ်ပြင်ရလဲအိမ်ရှင်ဆက်လက်ပြီးတော့ခံခဲ့တာ။ပြီးနေပြီစားတဲ့အချိန်ကလည်းဇန်နဝါရီခွဲ7နှစ်9နှစ်9နှစ်ခွဲမှစားတာ။ပြီးနေမှပြည့်တာနဲ့သုံးမှုပြုမှုတွေမလောင်သိနဲ့သုံးမှုပြုမှုတွေရှာကိုမလောင်သိနဲ့လို့ပြီးတဲ့ဩဝါဒ ဘယ်လိုဩဝါဒများပါလိမ့်မယ်မသိရင်ဖြစ်မှာဟုတ်လားသိရင်လိုက်တော့တကယ်ဆင်စစ်တော့သုံးမှုလုံးမှုတွေသုံးမှုမှုတွေရှားတော့တကယ်တော့သုံးမှုမှုတွေလောင်တာမဟုတ်ဘူးလောဘကြီးတော့သုံးမှုမှုဒေါသကြီးတော့သုံးမှုမှုတွေမလောင်ခင်လေလို့ပြောလို့ရအရှိပဲပဲသဘောကျပါသိသွားတဲ့အခါဒီလိုသုံးမှုမှုတွေမလောင်ရအောင်ဘယ်လိုများရှားရပါမလဲမှတ်သားမှပဲဖြစ်မယ်ဆိုတော့ မှတ်ပြီးတော့ဒီပဲသုံးဆောင်ပါလေတဲ့ဆွမ်းစားလို့လည်းပြီးရောလေးမဲ့လေးကိုအသိနဲ့တည်းပြီးတော့ယဟန္တာပုဂ္ဂိုလ်လေးဖြစ်သွားရင်တဲ့ဆွမ်းစားရင်လည်းတရားလည်းမတက်သွားပါဘူးလားတက်သွားတယ်ရှုမှပြီးတော့စားတာနော်ပဲမိမိတို့လည်းအမှတ်လေးဆက်လို့တရားရတဲ့မိကိုလာသူကံတဲ့ဆွမ်းတကာကမ္မကလည်းမှတ်ပြီးတော့စားတဲ့ပုဂ္ဂိုလ်က ဖုံးပေးလိုက်တဲ့ဆန်းရှင်ကုသိုလ်အမှုဒါနမဟာဖလအလွန်ကျူးကြီးတယ်တဲ့ဒေနာဘုံတော်ရထပိန်တော်ပြီမဟာဖလောဒေနာတော်မပြတ်မလားရှုမှနေသောယောဂီပုဂ္ဂိုလ်သည်ဘုံတော်ပြီဝဲသုံးဆောင်အပ်တော်ရထပိန်တော်ပြီတိုင်းသူပြည်သားတို့သူရန်အပ်တော်ဆံဖဲပဲဘောသူနီလီမဟာဖလောကြီးတော်ကျိုးစီဤတိဤတော်အထရာစီတော်ထရာဆရာသည် သံဝနိတိကောင်းစွာမသွေဖွင့်ပြတော်မူခဲ့ပါပြီတည်းကျန်တဲ့ပြည်သားများလုံးမပြတ်မလားရှုမှတ်ပြီရှုမှတ်ပြီးတော့စားရဲယောဂီများကိုသူရရတဲ့ခင်ဗျာပြည်သားတွေခံဖဲပွဲသံခဲဘောဘောဇင်ဒီဟာမဟာဖလရှိတော်အကျိုးရှိတယ်အကျိုးရှိတယ်ဘာကြောင့်အကျိုးရှိကြလဲဆိုတော့ ရှုမှတ်ပြီးတော့စားနေတဲ့အခိုက်အတန့်လောဘလည်းကျင်းဒေါသလည်းကျင်းမောဟလည်းကျင်းလောဘဒေါသမောဟဖြစ်နေတဲ့အခိုက်အတန့်မှာသူတန်ရတဲ့ဒါနမျိုးစီအလူဒါနဟာလေယာမီကောင်းမှာမျိုးစီကောင်းများဆက်ချလိုက်သလိုအကျိုးကြီးတယ်မိကိုလာလူသားတဲ့ပုဂ္ဂိုလ်လာလူသားတဲ့ပုဂ္ဂိုလ်များကိုချင်းရောက်ချင်ပါလေဆိုလို့ရှိရင်ဘာနဲ့ချင်းရောက်ပါမလဲ အမှတ်တည်းနဲ့ချင်းရောက်တာအကောင်းဆုံးပဲတရားနဲ့ချင်းရောက်တာပါပဲတဲ့ရှိရှိဆရာတော်ကြီးများဒီဓမ္မကြီးဆရာတော်ဘုရားကြီးများဒီတိုင်းနဲ့ချင်းရောက်ပါတယ်။အဲဒီတိုင်းနဲ့ပုဂ္ဂိုလ်တွေကိုချင်းရောက်တာအမှတ်တည်းနဲ့ဘုံပေးအမှတ်တည်းနဲ့ကိုင်းလူအမှတ်တည်းနဲ့ဒီဝဲသုံးဆောင်တာနာလူတဲ့ပုဂ္ဂိုလ်တွေချင်းရောက်တာပဲအကောင်းဆုံးချင်းရောက်ခြင်းပါပဲတဲ့။စားတော့တဲ့အမူအရာတွေ မှတ်တော်သာတော်ခိုင်မှာသိဉာဏ်ပါရှိတာအမခြင်းသာတော်မူရာသုမခာသာရာဝိပါမိသာတော်မူရာသုမခာသာရာဝိပါမိ ပဒနာကုသိုလ်ရရှိအကောင်းဆုံးကုသိုလ်ပါပဲတဲ့။ကောင်းဆုံးကုသိုလ်ဝိပဿနာတရားရှုမှတ်တယ်ဆိုတာသိနေတဲ့ကိုယ်မူရာဒီမှာလားရှုမှတ်ရတာမဟုတ်ဘူးတဲ့။မသိနေတဲ့ကိုယ်မူရာဒီမှာလည်းရှုမှတ်ရတာပဲမြတ်စွာဘုရား။ဒီနည်းကျင့်တွေစွန့်ပြတဲ့အခါမှာလည်းရှုမှတ်ရမယ်သူကိုဟောကြားပါတယ်။တံပညာပိုင်းအနေနဲ့ဟောကြားတယ်။ ဥဒ္ဓရာပတ္တဝကံမိသံဃာနာကာရိဟောတိဥဒ္ဓရာပတ္တဝကံမိခြိကျင်လို့ဆုံးရ၌သံဃာနာကာရိအသိဉာဏ်ဖြင့်သိလိရှိသည်ဟောတိဖြစ်၏ဣတိဟိသောဘဂဝါမြတ်စွာဘုရားသည်ဟောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်း ရှင်းနေတဲ့သာသုံးတဲ့ဂုံမူရာဒီမာနာနဲ့ရှင်းမှတ်ရတာမဟုတ်ဘူးမတည်တဲ့ဆွန့်ပြစ်တဲ့ဂုံမူရာမှလည်းရှင်းမှတ်ရမယ်ကျင်ကြီးကျင်ငယ်သောပေတိုင်းမှာပညာပါစုရာတမခြင်းကျင်ကြီးကျင်ငယ်သောပေတိုင်းမှာ ဣညာပါသူရာသမ္ပတိအပညာအနေနဲ့ကုသိုလ်ရပါတယ်ဓမ္မတိဖြစ်ပါတယ်ဆိုတဲ့အတိပ္ပယ်သင်ကြီးကြီးဆွန်းတန်ပညာပိုင်းအနေနဲ့တော့ဆွန်းလေဆွန်းလေလို့ပဲမှတ်ရမှာပဲကိုယ်မူရကိုမှတ်ရမှာပဲဆွန်းနေတဲ့ကိုယ်မူရမှာတဲ့ဒါမှမဟုတ်လေဖြေရှားရလားစပြီးတော့မှတ်နိုင်တယ်လက်ဆော့ပြောက် ခွင့်ပြုတော်မူထားတဲ့အတိုင်းကျန်တာပိဋကမျိုးလို့ဓမ္မရင်းငယ်ချင်းချင်းရှိတဲ့ပုဂ္ဂိုလ်တွေအတွက်ရှင်ကြီးကြီးကလေးဆွံ့ရတော့မယ်ဆိုလို့ရှိရင်ဆွံ့နေတဲ့စိတ်ကြီးအရှိကထင်ရှားနေမထင်ရှားပါဘူးလားထင်ရှားတော့ဆွံ့ခြင်းနဲ့ဆွံ့ခြင်းနဲ့မှတ်လို့မရပါဘူးလားနောက်မှဆွံ့တဲ့နေရာဌာနတို့ရောက်ဆွံ့တဲ့အခါကျတော့ဆွံ့တယ်ဆွံ့တယ်လို့မှာ ဒီဒီရေဘုရားတော်တရားဌာနကနေတော့ဒီပတိကြီးကြသွားတော့ပဲစွန့်နေစွန့်နေစွန့်နေစွန့်နေတဲ့ခိုင်တမှာတခါတည်းနာရာရှင်နာအောက်နာလေးနဲ့ပါလာတတ်တယ်ပါလာလို့ရှိရင်နာရဲရှင်နဲ့အောက်နေလို့လည်းမှတ်လို့မရပါဘူးလားစွန့်ခြင်းနဲ့စွန့်ခြင်းနဲ့စွန့်နေစွန့်နေနာရဲရှင်နဲ့အောက်နေမှတ်လို့ရပါတယ် သင်ရှားတဲ့အမှုရာတွေပါပဲစွန့်မြင်တယ်စွန့်မြင်လို့မှားရတာကစွန့်မြင်တဲ့စိတ်ကိုမှားရတဲ့အတွက်ကြောင့်ဘာတတိပဋ္ဌာန်များဖြစ်ပါမလဲစိတ်ဓာနုပါဒနာတတိပဋ္ဌာန်အမြင်နဲ့ကုသိုလ်တွေရတယ်တဲ့စွန့်တဲ့ကိုယ်အမှုရာကိုမှားရတဲ့ခါကျတော့ကိုယ်ကာယကိုမှားရတဲ့အတွက်ကြောင့် ဘောပါအောင်နဲ့ကာယ ानु ပါဒနာတတိထံဖြစ်လို့ကိုယ်ကာယကိုရှုလို့ကာယ ानु ပါဒနာတတိထံနဲ့ပုဂ္ဂိုလ်ရာနာရဲခြင်းနဲ့အောက်လေလို့မှတ်ရတဲ့ခံကြတော့ဝေဒနာကိုမှတ်ရတဲ့အတွက်ကြောင့်ဝေဒနာတိဝေဒနာ ानु ပါဒနာတတိထံဝေဒနာကိုရှုတဲ့အတွက်ကြောင့်ဝေဒနာဝေဒနာ ानु ပါဒနာတတိထံဖြစ်တော့ဝေဒနာ ानु ပါဒနာတတိထံနဲ့ပုဂ္ဂိုလ်ရာရှင်ကြီးရဲ့တခါအဆုံးတာကုသိုလ်ဘယ်နှမျိုးရပါလဲ။ သုံးလို့ရတယ်ဆွမြင်တယ်ဆွမြင်လို့မှတ်ရတဲ့အခါမှာဆွမြင်တဲ့စိတ်ကိုမှတ်ရတဲ့အတွက်ကြောင့်စိတ်ဓာအနုပါဒနာသတိဉာဏ်နဲ့ဥပရိယာဆွတယ်ဆွတယ်လို့မှတ်ရတဲ့အခါမှာတော့ကိုယ်မူရာကိုမှတ်ရတဲ့အတွက်ကြောင့်ကာယ ानु ပါဒနာသတိဉာဏ်နဲ့ဥပရိယာနာရီခြင်းနဲ့အောင်းလို့မှတ်ရတဲ့အခါမှာတော့ဝေဒနာကိုမှတ်ရတဲ့အတွက်ကြောင့်ဝေဒနာ ानु ပါဒနာသတိဉာဏ်နဲ့ဥပရိယာ မြတ်စွာဘုရားအဆုံးမအဆုံးမတော့လိုက်နာရတာနေရာမကျပါဘူးလားကုသိုလ်တွေကအမှတ်တည်းတည်းဒီကြီးနဲ့ဆွတ်တဲ့အခါကျမှမမှတ်ဘူးဆိုလို့ရှိရင်အမှတ်တည်းမကျေပါပါဘူးလားဒီနေ့မှာတဏှာကြီးကြီးကတော့ကျေပါမှာပဲတဲ့တပါးကတော့ယောဂီတယောက်ကတော့ဒီငယ်ဆွတ်နေအများကြီး နေရာတွေမှာလည်းအမှတ်တွေဆက်အောင်မှတ်တယ်တရားကမမှတ်ဘူးဆိုလို့ရှိရင်ဒီယောဂီနေရာအမှတ်တွေမကွာသွားနိုင်ပါဘူးလားကွာသွားနိုင်တယ်တံပညာအမှတ်ဆိုတာသူကအမှန်တရားမဲ့ခြေသူများတာဟုတ်ခြေသူများတယ်ထူထူအမှတ်တံပညာအမှတ်မှတ်နိုင်သွားပြီဆိုအမှတ်ဒီဆဲလို့မှအားရကောင်းမှအားရကောင်းတော့တရားမတူကြတဲ့ပုဂ္ဂိုလ်တရားတွေတွေ့တရားလူကြီးပုဂ္ဂိုလ်တရားတွေတဲ့တရားတွေပိုထင်ရှား တရားဥပဒေရလိုက်တဲ့ပုဂ္ဂိုလ်ကြီးတရားဥပဒေရသွားကြတာပါပဲတဲ့ဟိုမှအားကောင်းအောင်သံပညာဘိုင်းမှာလာတဲ့အမှတ်တွေယူဆိုင်ပြီးတော့မှတ်ပြရပါတယ်ဒီရန်ဉာဏ်ရှင်တွေကြည့်အောင်တရားတွေအားထုတ်တော့မယ်ဆိုသံပညာဘိုင်းနဲ့အထုပရုစပြီးတော့မမှတ်ရပါဘူးလားမှတ်ရတယ်တဲ့ရှိတယ်လို့မြတ်စွာဘုရားကသံပညာတခုဆက်မှလို့ခေါ်ကြပါတယ် တတိဖြစ်တဲ့အနိတိနဲ့ထုတ်တယ်ဇာဂရိယေအာတိတေတုံမိပါဝေသံသနာပါရိဟောတိတတိသွားတိရှိသောဖြစ်တေရတိရှိသောနိတိနဲ့ထိုင်တိရှိသောထုတ်တယ်အိတ်တိရှိသောဇာဂရိယေနှိုးကြတိရှိသောဘာတိတေစကားပြောဆိုတိရှိသောသုံးမိပါဝေတိတိနေတိရှိသောသံသနာကာရိပညာပင်သူလေးရှိသည်ဟောတိဖြစ်၏ ဣတိဟိသောကဘာမြတ်စွာဘုရားသည်ဘောဇာကရုဏာရှိတော်ပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်းဟောတဲ့အခါမှလည်းအမှတ်တည်းနဲ့ရက်တဲ့အခါမှလည်းအမှတ်တည်းနဲ့ထိုင်တဲ့အခါမှလည်းအမှတ်တည်းနဲ့သိတဲ့အခါမှလည်းအမှတ်တည်းနဲ့နိုးလာတဲ့အခါမှလည်းအမှတ်တည်းနဲ့စကားပြောတဲ့အခါမှလည်းအမှတ်တည်းနဲ့ စကားမပြောဘဲနေတဲ့အခါမှာတော့အမှတ်သိနေနောက်ဆုံးဒီကုန်းကုန်းအနေနဲ့ဘယ်အမှုရမထိုးအမှတ်သိနေပဲပြုလို့ရမယ်မြတ်စွာဘုရားမိတ်ကြပါတယ်သွားတဲ့အခါအမှတ်သိနေခုပြန်တာပိဿများရှင်ညာချောင်းပြီးတာသွားတဲ့အခါအမှတ်သိနေသွားတာပါပဲရှင်ညာချောင်းဓမ္မပြီးရှိအောင်ရှင်ညာချောင်းကိုရသွားရင်လည်းအထူးဒီမှတ်တွေလည်းခြေထုတ်ပြုထိုင်းမှတ်ွယ်ခြေထုတ်ပြု ဈဉာမှာဆက်မှလို့ဟောကြားပါအောင်မယ်ဈဉာမှာလေးမျိုးရှိပါတယ်တဲ့တဏှာမှာတမတဏှာမှာနှစ်မှတဏှာမှာသုံးမှတဏှာမှာ၆မှလို့ဘယ်နှမျိုးပါလဲလေးမျိုးတဏှာမှာတမဘယ်နှနဲ့ညာနှနဲ့ဘယ်နှနဲ့ညာနှလို့မရဘူးလား ဒီရွတ်တက်နေတဲ့သဘောလေးတော့ဒီနေ့ညပြောင်းသိတိုင်းနားတယ်လုံးမနဲ့ခံမလဲအဲခြားတယ်လုံးမနဲ့ခံမလဲဒီတော့ပုံမှန်ကျက်ကြည့်တော့ခံတယ်ညခွာအောက်ကိုဒီဒီရည်ကြတဲ့သဘောလေးတော့ဒီနေ့ညပြောင်းသိတိုင်းဒီတော့ပုံမှန်ကျက်ကြည့်ကဒီညပဲတဲ့ဥပဒနာရှိရမဟုတ်ဘူးတဲ့လူကြီးတဲ့သဘောကြီးကတော့ပရမပဲဥပဒနာရှိဖို့ရတလမ်းမှနှစ်မှတလမ်းမှသုံးမှကြွားတယ်နှမ်းနေချတယ်ဇတ်လုံးမလည်းကံမှာခုပြောခဲ့ပြီးတဲ့အတိုင်း ဒီကပုံစံတရားကြီးတော့ခန္ဓာညဖွာဘောကြည့်ကြည့်ရည်တဲ့တဲ့သဘောလေးတော့ဒီနေ့ညကြည့်အောင်ဆူတိုင်းနားလည်းမလဲခံလဲဒီကပုံစံတရားကြီးတော့ခန္ဓာညဖွာရှိကိုကြည့်ကြည့်ရည်နေတဲ့သဘောလေးတော့ဒီနေ့ညကြည့်အောင်ဆူတိုင်းခြားလည်းမလဲခံလဲဒီကပုံစံတရားကြီးတော့ခန္ဓာညဖွာအောက်ကိုကြည့်ကြည့်ရည်ရည်ကြတဲ့သဘောလေးတော့ဒီနေ့ညကြည့်အောင်ဆူတိုင်းဒီတော့ပုံစံတရားကြီးလည်းခွာလို့ရသွားပြီမြင့်တဲ့အရှင်လေးကိုလည်းသစ္စုပ္ပန်တဲ့အောင်မှတ်တာသွားပြီဆိုလို့ရှိရင်သဘောတရားရဲ့ သင်ရှားလာပါလေဆရာတို့မတက်ကဘုံပြီးရည်တနေတာကိုပြီးတဲ့ပြင်ပေါ်ပေါ်ပြီးတော့တက်သွားတာနားလည်းမတက်ကမှရှုပြီးရည်တာကိုပြီးတဲ့ပြင်ပေါ်ပေါ်ပြီးတော့ရည်သွားတာဆရာတို့မတက်ကမှအောက်ကိုပြီးရည်ကြသွားတာကိုပြီးတဲ့ပြင်လေးလေးတော့ကြာသွားတာတို့ညာကိုယ်တိုင်နဲ့တွေ့ရပါတယ်ဟောတာနေတာလည်းတွေ့သွားပြီကိုရုံးရသဘောတရားမှတ်လို့ကောင်းပါပြီအမှတ်ကြီးဖြစ်သွားပြီတဲ့ တရားစခုရပါတရားရှိမှတဲ့ခါမှာတရားစုလို့ကအဓိကပါပဲတရားစုသွားရုံရငိုလဲကတရားကြီးသိချင်းချင်းလို့ဒီလိုတရားအားထုတ်နေတာတရားစသိကရုံသဘောတရားလို့ဆက်ကဆက်ကရှုမှတရားတရားကိုဖြစ်ပြီးတော့ဆက်ကဆက်ကရှုမှရရှုမှလို့ရှိရင်ဉာဏ်ဉာဏ်ရှိနေတယ်ပြီးတော့သူ့ပါရမီအားလို့ပြောနေရတော့နေတာပါပဲတဏှာမှာ၃မှာတဏှာမှာ၆မှာ စွတ်သစွတ်ဆုံးနှမ်းသနှမ်းဆုံးခြားသခြားဆုံးစွတ်သခြေနောက်ကပဲစွတ်သေးတယ်စွတ်ဆုံးခြေရလာပါငါတက်သွားပြီနှမ်းသနှမ်းဆုံးခါသာနှမ်းဆုံးနိစ္စကဏ္ဍကအနေငယ်တန့်သွားတယ်ခြားသနိစ္စကဏ္ဍခြားဆုံးကျန်းနေဆောင်နေနဲ့ထီသွားပြီသနာမှာ၆မှာနောက်တနည်းသနာမှာ၆မှာ ကြွခြင်းနေကြွရေလမ်းခြင်းနေလမ်းနေချခြင်းနေချရေသိကြပရိက္ခဏာအကြောင်းနဲ့အကျိုးသိတဲ့ဉာဏ်လို့ရောက်လာလို့ရှိရင်တမ်းပြီးတော့မှတ်ကြည့်ဉာဏ်ထက်တဲ့ပုဂ္ဂိုလ်ရသွားတတ်ပါတယ်ကြွရတော့မေသူကြွခြင်းနဲ့သိပြရှိသွားတယ်ရှိနေလို့ကြွခြင်းနေအခုမှကြွတဲ့အမှုရာဘလုံးမှကြွရတယ်ဆံရတော့မယ်ဆိုတဲ့ဒီတိုင်းနဲ့ဆံခြင်းနဲ့သိကရှိသွားပြီးတော့နှမ်းခြင်းနဲ့ အခုမှနှမ်းတဲ့မူရပကမှနှမ်းတယ်ဒီချတော့မယ်ဆိုရင်ချခြင်းနဲ့စိတ်ကရှိသွားပြီးတော့ချခြင်းနောက်မှချတဲ့အမူရပကမှချတယ်အဲ့ဒါရသရမဲ့တော်လို့ကောင်းမှာနောက်တနည်းကြွရဲမရဲနှမ်းတယ်ချရဲဖြည့်ရဲဖြည့်ရဲအထာရဆရာမြတ်သင်ပြတယ်ပြီးပါပဲအဲ့ဒါကတော့အစဉ်လေးကနည်းလေးလေးခက်တယ်လို့ရှိတယ်အဲ့ဒီအစဉ်လေးရထားမှာပဲ မှတ်တဲ့ခါကျတော့မှတ်လို့ရပါတယ်အဲ့ဒါလေးတစ်ခါတော့လိုက်ဆိုရအောင်သွားရေမာရေလမ်းနေချရေရှိရေခိရေသွားရေမာရေလမ်းနေချရေရှိရေ သိတယ်ကြွတယ်သူနောက်ကပဲကြွသေးတယ်မတယ်ခြေရကကမတယ်သွားပြီလမ်းတယ်တစ်ချက်တည်းပဲယူရတယ်ချတယ်မြင်းချလာတာထိတယ်တန်းနဲ့ချောက်တယ်မြင်းနဲ့ထိသွားပြီထိတယ်တစ်ဖက်ခြေတော့ကြွလို့ရဒီဘက်ခြေတော့မှဖိမြင်းချလိုက်တယ်လေးပြီးတော့ကြာသွားတယ်အဲ့ဒါကဟိုးတဲ့ထင်ရှားတယ်လေးပြီးတော့ကြာသွားတော့ပြီးပြီလာပြီဆိုအဲ့ဒီမှာတမာရီချင်းတော့နောက်အချက်ဒီလဲ ကူးဆက်ပြီးတော့မှတ်လို့ရမှာတတ်ပါလေဒီအမှတ်နဲ့အမှတ်ဒီကောင်းလို့တရားကြီးသူချာချာတက်သွားတဲ့ယောဂီတော်တော်များများပါပဲတဲ့အထာရာဆရာကြီးဖွင့်ကြရအမှတ်ပါပဲအခုကဆရာတော်များကအခုအခုကစကားနဲ့ယောဂီများနားလည်လွယ်အောင်အငင်းနဲ့ပြည့်ပြင်ထားတဲ့အမှတ်ပဲကြောက်ပါတဲ့ဆင်ညာအမှတ်၄မျိုးဆင်ညာတမာကြီးဖြစ်ပါပြီဆိုလို့ရှိရင်အထူးဒီမှတ်တယ်မှတ်လို့ရနာတတ်ပါလေ ထိုင်မှမှာပို့ပြီးတော့မှအားရကောင်းလာတော့တို့မကြည့်ရဘဲနဲ့လွယ်လွယ်နဲ့တဏှာကြီးကိုဆင်းရဲတာလည်းထိုင်နိုင်သွားပါလေဈဉာသမာဓိဈဉာလျှောက်အခြင်းအကျိုးတရားသံဘုဂရိပါသေးလို့ဆိုရအောင်ခီးသွား၌ကြံ့ခိုင်အားဖြင့် ကင်းစီယောဂအစာကြည့်ကျဲမပြတ်သမာဓိငါလူရှိဝါဤသိညာအကျိုးရီဤတော်၌ရှမ်းခိုင်အားဖြင့်သိစီယောဂ သာရှိတဲ့မပြတ်သမားသည်ငါကိုရှိသွားဤဉာဏ်အကျိုးသည်ရှင်ညာသမားကြီးရှိအောင်ဆက်တတ်တယ်ဒွိပုဂ္ဂိုလ်ခရီးဝေခီးရှိမမောမပန်းသွားနိုင်တယ်အကျိုးတရားတင်လာမှာအကျိုးတရားရရှိပါတယ်စံခိုင်အားရင်စွမ်းအင်ကိုတော့ထက်မြင်လာပါတယ် သုဝနာတရားအထုအထုကာသယောဂီတဏှာကြီးမှတစ်ခါနှစ်ခါပြင်ပေးရပြောင်းပေးရတယ်။ဒီနေ့မှဒီကောင်းကောင်းဖြစ်သွားတဲ့အခါကျတော့တဏှာကြီးမှတစ်ခါမှမပြင်ရတော့လုံလဝိရဆွမ်းရင်ဘုံတော့ကောင်းသွားတယ်။သံခံအားဟင်းရှင်းစင်ယောဂဒီနေ့မှဒီဖြစ်သွားပြီဒီနေ့မှဒီကောင်းတဲ့ယောဂီပုဂ္ဂိုလ် ဒုနာတတ်တာအကျော့တက်တတ်တာခေါင်းထိုးတတ်တာစသည်ဖြင့်ဒီယောဂါတွေကြောက်သွားတတ်ပါတယ်တဲ့အစာကြည့်တဲ့စားရတဲ့အာဟာရအမျိုးမျိုးတွေရှိပဲတက်လွယ်အစာကြည့်ခြင်းအကျိုးလည်းရရှိပါတယ်မပြတ်တမာတိဒီညမှာရရှိတဲ့တမာတိကပြက်ခဲတယ်တဲ့စိတ္တတိကောဈာမိပါတိဟောတိတိ သင်္မာကြည့်ရတော့သိဉာဏရအပ်တော့သမာဓိသမာဓိဒီစိရစိတိကောဈာမိသာဒီဟောတိဒီသိဉာဏ်မှာရတဲ့သမာဓိကဈာမိသာဒီမပြတ်သမာဓိအခုလို့ဈာမိသာဒီမပြတ်တာလေလို့ဆိုတော့လှုပ်ရှားမှုပေါ်မှာယူရတဲ့သမာဓိဖြစ်လို့ပဲတဲ့ထိုင်မှတ်လို့ရတဲ့သမာဓိဟာငြိမ်သက်မှုပေါ်မှာရတဲ့သမာရထားတဲ့သမာဓိဖြစ်လို့ထားလိုက်ရင်ရက်လိုက်ရင်သွားလိုက်ရင်ပြည့်သွားရတယ်တဲ့ တရားနဲ့ရထားတဲ့သမာဓိရဲ့သုနိတုစွာပါပဲတဲ့ရဲရဲနဲ့ရထားတဲ့သမာဓိရဲ့သုနိတုစွာပဲငြိမ်သက်မှုပေါ်မှာယူထားတဲ့သမာဓိဖြစ်လို့သွားလိုက်ရင်ထိုင်လိုက်ရင်ကြောင်းလိုက်ရင်ပြည့်သွားတတ်တယ်ဈိနသမာဓိကတော့ဒီလိုမဟုတ်ဘူးလှုပ်ရှားမှုပေါ်မှာယူထားတဲ့သမာဓိဖြစ်လို့ထိုင်နေပါတယ်ငြိမ်သွားတဲ့ဒီလိုလဲထိုင်နေဒီလိုလဲလိုက်ပါသွားနိုင်တယ်ရက်တဲ့ဒီလိုလဲလိုက်ပါသွားနိုင်တယ်ကြောင်းတဲ့ဒီလိုလဲလိုက်ပါသွားနိုင်တယ် ပြက်ခဲ့ရဲ့တဲ့ဈဉ္သမာဓိတောင်းအကူကြီးရသွားတဲ့လောကကအမှတ်ကောင်းသွားတော့ဗာဒကမဈဉ္အောင်လဲကျူးစားပြီးတော့ဇန္တာပိတံယောကြီးနဲ့ရှောက်နေကြအစဘိမှာဈဉ္သမာဓိအကူမရလို့ရှိရင်လောကတတော်ကိုပိမခံရတယ်လဲပိမအထူးသေးသေးမှတ်ရတယ်လဲအမှတ်တရားမမိလို့မတရားမထင်ရှားလို့မသိမှန်းနေပါဘူးလားဈဉ္သမာဓိရသွားပြီဆိုထိုင်ရတဲ့အခါမှာလဲသက်တာတော့ပါလေ ဈိညာသမာဓိအကူကြီးတွေရလို့သင်ရတာသက်တာနောက်ထိုင်တော့မယ်ဆိုလို့ရှိရင်ဈိညာအမှတ်တွေထိုင်တဲ့စီကိုပါအောင်ပါနိုင်မြမပါနိုင်မြမပါအောင်ဆက်နိုင်မြဆောင်ကြည်ကြည်သာသာထိုင်တဲ့စီရောက်အမှတ်တရနဲ့ကြွားတယ်နှမ်းတယ်ချတယ်လို့မှတ်ပြီးတော့လာနိုင်တော့ပိုကောင်းတယ်အဲ့ဒါမလာနိုင်လဲကြွားတယ်ချတယ်ကြွားတယ်ချတယ်နဲ့တရားကြောင်းလာတဲ့အခါလာနိုင်ရင်ပိုကောင်းပါလေယောဂီတို့လည်းကျေးဇူးများပါလေ ဒီလောက်မှမလာနိုင်ဘူးဆိုရင်လည်းဘယ်နှမ်းနေညာနှမ်းနေတော့ဘယ်နှမ်းနေညာနှမ်းနေတော့မှတ်ပြီးတော့မလာရပါဘူးနော်ဘယ်နှမ်းနေညာနှမ်းနေတော့မှတ်ပါပဲတဲ့ဘယ်နှမ်းနေညာနှမ်းနေလို့တော့မမှတ်ဘူးမမှတ်နိုင်ဘူးဆိုတော့နေရာမှာအကျမကျပါတော့မလားအမှတ်ကြီးပြတ်သွားပြီထိုင်မှတ်တဲ့အခါမှာဈဉာမှတ်ကကျေးဇူးမပြုတော့ဘူးတဲ့ဟောဈဉာမှတ်ထိုင်မှတ်တဲ့ဒီလိုပန်းနေမြတ်ပါ မှတ်ကြည့်ပါတဲ့ယောဂီတို့အထူးကျေးဇူးများပါလိမ့်မယ်။မပြတ်သမာဓိဆိုတဲ့အတိုင်းမပြတ်တော့ပါဘူးတဲ့။ထိုင်မှတ်တော့ဘုရားပဲကျေးဇူးပြု။ကတိထိတိရက်တဲ့ခံပါလိမ့်ရက်တယ်ရက်တယ်လို့ပဲတံစင်ညပိုင်းနေတာမှတ်ရမယ်။မြတ်စွာဘုရားခွင့်ပြုတော်မူတဲ့အရာသွားရကနုရက်တော့မယ်ဆိုလို့ရှိရင် ရှိဘူးဆိုအရက်ချင်းရဲ့စိတ်တွေကချင်းချာနေရက်ချင်းနဲ့ရက်ချင်းနဲ့နောက်ပြီးမှရက်ချင်းရဲ့စိတ်ကဖြစ်တဲ့လေတွေကနေသွန်းပလိုက်လို့သွန်းကန်ထားလို့ရက်တဲ့ကိုမူရပေါ်လာမှရက်တယ်ရက်တယ်ရက်တယ်ရက်တယ်လို့မှတ်တဲ့ခါမှလည်းဘာကိုကြည့်လဲပုံနာများတော့ခန္ဓာများခွာရက်ချင်းရဲ့စိတ်ကဖြစ်တဲ့လေတွေကနေသွန်းကန်ထားလို့တောင့်ပြီးတဲ့သဘောလေးပဲသုဒ္ဓအဲ့လိုရက်တယ်ရက်တယ်လို့မှတ်ရမယ်တဲ့။ထဲရလာနေတော့ခင်ရတော့မယ်ဆိုလို့ရှိရင်သုဒိဋ္ဌာ ဒီကားလည်းတဲ့အခါမှာထိုင်ခြင်းနဲ့စိတ်တွေစုတာထင်ရှားနေတော့ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့နောက်ပြီးမှထိုင်ခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့လေတွေကနေတွန်းချလိုက်လို့ထိုင်တဲ့ဂုံမူလာပေါ်လာတဲ့အခါကျမှထိုင်နေထိုင်နေထိုင်နေထိုင်နေလို့မှတ်တဲ့အခါမှာတော့ခေါင်းကိုချီတဲ့ပုံသဏ္ဍာန်ရောက်တော့ခန္ဓာညခွာထိုင်ခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့လေတွေကနေတွန်းချလိုက်လို့ခန္ဓာကိုယ်မူလာအောက်ကိုတည်ပြီးရည်ရည်ကျသွားတဲ့သဘောလေးပဲထိုင်နေထိုင်နေထိုင်ရနေပြောင်းရတော့မယ်အိတ်ချရတော့မယ်ဆိုလို့ရှိရင်အထုပ္ပတိထားလို့ရှိရင် မယောင်ထခြင်းနဲ့စိတ်ကြီးအိတ်ခြင်းနဲ့စိတ်ကြီးရှိတာမသင်ရှားနေကြပါဘူးလားသင်ရှားနေတော့အိတ်ခြင်းနဲ့အိတ်ခြင်းနဲ့လျှောင်းခြင်းနဲ့လျှောင်းခြင်းနဲ့နောက်ပြီးမှလျှောင်းတဲ့ကိုယ်အမှုရာကိုလာမှလျှောင်းနေလျှောင်းနေလျှောင်းနေလျှောင်းနေခေါင်းနဲ့ခေါင်းနဲ့ခြိတော့ခြိရဲ့ခြိရဲ့ကြောနဲ့ကြမ်းနဲ့ခြိတော့ခြိရဲ့ကိုယ်လည်းအင်္ဂါကြီးကျင်းတော့ပြင်းနေပြင်းနေတော့နေရာကြရှိသွားတဲ့ကဖောင်းနဲ့ပိန်နဲ့လျှောင်းနဲ့ခြိရဲ့မှတ်ပြီးတော့မအေးရပါဘူးလား ဆုတ်ပြီးအိတ်ကြီးရှိတော့အမှန်တကယ်အိတ်သွားနိုးလာတဲ့ခါလဲနိုးတယ်နိုးတယ်နိုးတယ်လို့တော့ဖတ်ရပါမယ်တဲ့အမှတ်ကောင်းတဲ့ယောဂီများကတော့ဟောင်းတယ်ပိန်တယ်တရားတယ်ခိတယ်လို့မှန်ရင်မှန်ရင်နဲ့အမှတ်နဲ့ပဲနိုးလာတတ်တယ်တဲ့အမှတ်နဲ့မနိုး냐တော့လဲနိုးလာတဲ့ခါတော့နိုးတဲ့စိတ်ကလေးကိုလည်းမှတ်ရမယ်တဲ့နိုးတယ်နိုးတယ်နိုးတယ်နိုးတယ်ဆိုတော့သိလာတာပါပဲတဲ့ဉာဏ်စီတကုမှုလေးတစ်ခုဖြစ်လာတာပါပဲတဲ့ 3နိုင်တော့ခွဲပြီးတင်တယ်ထားရအောင်မယ်တင်တယ်ဉာဏ်ရှိကူးမှုလည်းဖြစ်လာတတ်ပါဘူးလားအဲဒီဖြစ်လာတာလေးကဗမာဝါဒအစဉ်နိုးတယ်နိုးတယ်တိရဲ့တိရဲ့လိုပဲမှမှဉာဏ်ရဲ့စိတ်ကူးတယ်လိုပဲမှမှနိုးတယ်နိုးတယ်လိုပဲမှမှအဲဒီစိတ်ကလေးကိုမှတ်တာသိနေတဲ့စိတ်ကလေးကိုပြန်မှတ်လိုက်တာပါပဲသိလာတဲ့စိတ်ကလေးကိုမှတ်လိုက်တာပါပဲတဲ့ သွားရာထိုင်မျိုးစိတ်နိုးခိုင်မှာပညာပါသုရာသမခြင်းသွားရာထိုင်မျိုးစိတ်နိုးခိုင်မှာပညာပါ သူဟာနံပတိသွားတဲ့အခိုက်တရက်တဲ့အခိုက်တဆိုင်တဲ့အခိုက်တအိတ်တဲ့အခိုက်တနိုးတဲ့အခိုက်တကရှုမှတ်နေတာတော့တံပင်နဲ့တံပင်ညစကားပြောဆိုမဆိုခိုင်းမှာဤညာပါသူဟာနံပတိစကားပြောဆို အဆိုကိုက်မှာသိညာပါသုရာသမခြင်းအာဒီရေစကားပြောဆိုလို့ရှိတော့ဒုံဒီပါဝေတိတိရှိလို့ရှိတော့သံဃာနောက်ကရေပညာပြည့်စုံလို့ရှိသည်ဟောတိဖြစ်၏မြတ်စွာဘုရားမကြတော်မူတဲ့အတိုင်းစကားပြောတဲ့အခါမှာအမှတ်တရပဲတဲ့ပြောခြင်းနဲ့ပြောခြင်းနဲ့ပြောတယ်ပြောတယ်ပြောတဲ့အခါမှာလေဒီအစ်စ်နဲ့တက်လာတော့အတန်ကြီးဖြစ်ဖြစ်သွားတာ ရှစ်လောက်ကစားတော့ဒီလေအစ်င့်တက်တော့လေဝရင်ဝကြတော့အတန်ကြီးဖြစ်ဖြစ်သွားတာပြောတယ်ပြောတယ်ဒုက္ခကြီးအထုတ်နေတာလည်းပြောတယ်ပြောတယ်နေရာနဲ့သွားနဲ့ဖြီးတာအားကောင်းနဲ့ဖြီးတာလေးပဲပြောတယ်ပြောတယ်ပြောတယ်အမှုရာတွေမှတ်လို့မရပါဘူးလားအလေးကျင့်လို့လို့ရှိရင်မှတ်လို့ရတယ်တဲ့မပြောတော့ဘူးတရားကြီးဆုံးတာမပြောခြင်းတော့မပြောခြင်းတော့ဘူး မပြောခင်ဒီတဲ့ခါလဲအမှတ်သိနေထိုင်ရဆိုလဲထိုင်နေထိရဖောင်းနေပိန်တဲ့မှတ်နေသွားရဲဆိုလို့ဒီလဲဘယ်လမ်းနဲ့ညာလမ်းနဲ့ကြွားရဲချရဲကြွားရဲလမ်းနဲ့ချရဲမှတ်နေတဲ့ဘယ်အမှုရမှာမဆို အမှတ်သိနေနေရမယ်ဆိုတဲ့အဓိပ္ပာယ်နဲ့ဆိုပါဗျာဟောကြားပါတယ်တံတင်ညဘိုင်းမှာလာတဲ့အမှတ်တွေအသိအသိပြည့်စုံပါပါဘူးဒီနေ့ခေါ်ကြမယ်လေးနံပါတ်အင်္ဂလိပ်ဆက်ကြောင်းဆက်လက်ပြီးတော့ဟောကြားပါတော့မယ် နှမအိန္ဒိတကြောင်သိပြောလှတော့ခင်ဗျကောင်းစွာပြရမည်တပ္ပယကာရီဟောတိတပ္ပယကာရီသိပြောသည်ကိုကြည့်လို့ရှိသည်ဟောတိဖြစ်သိပြောရအောင်ဝိပဿနာတရားအားထုတ်တဲ့အခါမှာသိပြောရခုနှစ်မျိုးကိုပြီးဝဲပြီးတော့ရှိလို့ပြီးတော့အားထုတ်လို့ရှိရင်အိန္ဒြေဖက်တရားတွေထဲတပ္ပယ သင်္ပြောရာခုနှစ်မျိုးအာဝါသောသင်္ပြောရောက်ပါသောသဗ္ဗရောသင်္ပြောရောက်ပါသောအာဝါသောအာဝါသောချောင်းကိုသေဝိတဘကောမြှွယ်အာ၏ဒီဝဒနာတရားအထုတ်တော့မယ်ဆိုကြည့်ဒီနဲ့သင်္ပြောရာချောင်းကိုချောင်းမှာနေထိုင်ပြီးဝဲပြီးတော့အာထုတ်လို့ရှိရင်သင်္ကြန်ထက် တရားတွေတက်ဖို့ရပါပဲတဲ့သဗ္ဗယောသိယောသောပတ်တော်အာဝါတော်ဤတာကြောင့်တိဝိတာမကောပြုဝဲအာဟိသိပြောတဲ့ဤတာကြောင့်ပြုဝဲနေထိုင်တော့တရားအထုတာလဲဣန္ဒြေထက်တရားနဲ့တခုရအခြေခံကောင်းပါပဲသိပြောတဲ့ဤတာကြောင့်ဘယ်လိုကြောင်းမျိုးပါလဲဆိုတော့အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ကျောင်းမှာ ဝိပဿနာတရားအထုတ်ဖို့ရာသိလျော်တဲ့အကြောင်းပါပဲတဲ့ရှင်ကငါးပါးလေးကျူပါထိုးပြီးတော့မှရှင်းပြပါမယ်မဝေလှခြင်းလူတို့ရှင်း၍ရစ်စိတ်အတံမဲ့ခြင်းညာနဲ့ရစ်စီလဲလွယ်မိတ်ဆောင်ရဲ့ ငါတွေရှောင်းရင်ကမဝေးတာခြင်းလူသူရှင်း၍နိစိတ်အတံမရှိညာနေရစီလဲလွယ်မိကောင်းရဲ့ငါတွေကြောင်းရင်က ဒီနေ့တရားသွားအထုတဲ့ရိတ်တာကျောင်းဟာမိမူလနေရာနဲ့လည်းစိတ်လည်းမဝေးစရာဘူးစိတ်လည်းမနည်းစရာဘူးတဲ့စိတ်ဝေးစရာနဲ့လည်းကြောင်းကြမှုကလေးကိုဝင်တတ်တယ်ဆက်သွယ်တရားပြီးတော့မိရဲ့အိမ်မှာမိရဲ့ကျောင်းမှာသိက္ခာတစ်ခုညာပေါ်နေလာကြတနာတစ်ခုညာရှင်းနေလားလို့ကြောင်းကြမှုကလေးတွေဖြစ်နေတတ်တယ်တဲ့အဲဒီကြောင်းကြမှုတွေဖြစ်နေလို့ရှိရင်တရားကြီးရှိလို့မတတ်နိုင်တော့ဘူးစိတ်ကြီးအားရှိလို့ရှိရင် မိတို့အိမ်ကမိတို့ကျောင်းကတပည့်တရားဓမ္မတွေသာသမီတွေလားနားတဲ့အချိန်တော့များလို့ရှိတယ်တရားတွေပြောရလို့အမှတ်တွေဆဲပါတယ်ဒါစိတ်လက်မကြီးစရာစိတ်လက်မဝေးစရာဘူးတဲ့မဝေးလှတယ်လူတို့ရှင်းရဲ့သင်္ခေတံမိတရားထုတ်တဲ့ရိတ္တာကြောင့်လူတွေသူရှင်းတဲ့အတန်သိခဲ့တယ်ရိတ္တာကြောင့်လည်းဖြစ်ရမယ်တဲ့ဒါလည်းရိတ္တာရဲ့ရိတ္တာကောင်းတဲ့သင်္ကာတစ်ခုပါပဲ မဲ့ချင်ညာနဲ့နဲ့ရှင်ရှင်ရင်းရင်းနဲ့တဲ့စိတ်ဓာတ်ကြောင့်ဖြစ်ရမယ်မဲ့ချင်ညာလည်းဓမ္မရိရဲ့ကြောင်းပါပဲတဲ့မဲ့ချင်နေတာလေဒိဋ္ဌအကောင်းနဲ့အင်္ဂါတစ်ခုပဲမဲ့ကြောင်းရယ်မဲ့ကြောင်းဆိုတာဒီညာမှာကံခန်းဆရာကိုဆိုလိုရင်းတယ်တဲ့တရားမတူရတဲ့ပုဂ္ဂိုလ်တရားတွေဖြစ်သွားအောင်တရားတူရတဲ့ပုဂ္ဂိုလ်တရားတွေဖြစ်သွားအောင်တရားဥစ္စာနဲ့ရတဲ့ပုဂ္ဂိုလ်တရားမျိုးတွေရသွားအောင်တရားပြပြသိတဲ့ပုဂ္ဂိုလ်ကို ဒီညမှာမိစ္ဆာတဲ့ဒုထမ်းစီအောင်မိစ္ဆာကလျာဏမိစ္ဆာဒီငါ၅ပါးနဲ့ပြည့်စုံတဲ့စိတ်ဓာတ်ကြောင့်မှနေထိုင်ရောအထုမဲ့ဆိုလို့ရှိရင်ပြည့်လျော်တဲ့စိတ်ဓာတ်ကြောင့်ဖြစ်တဲ့အတွက်ကြောင့်တရားရည်တွေ့တရားရည်တွေ့တရားသူငယ်ကြီးရလိုက်တဲ့ပုဂ္ဂိုလ်ရသောနေမှာလေဆိုတဲ့အထိပဲဓမ္မရံသူစိတ်ဓာတ်ဒီအင်္ဂါ၅ပါးနဲ့ပြည့်စုံလားမပြည့်စုံလားတဲ့ ကိုယ်တိုင်စစ်ဆေးကြည့်အောင်ဤဆုံးမြန်မြန်ပြန်ထွက်တရားမရနိုင်ဘူးတဲ့ဤဆုံးရလားမဝိလာခြင်းရှင်ကဘောဤဆုံးရံကုန်ရှင်ကြီးဘုရှင်ကြီးဘုံကြီးတဲ့လူတွေလူသူရှိသိစိတ်အတန်လူတွေဒီရှင်းအတန်တိတ်ဖြစ်တဲ့ရစ်တာကြောင့်ရှင်းရမယ်အဲ့ဒီအင်္ဂါကတော့တိတ်မပြည့်စုံတော့ဘူးတဲ့ဒီသူတွေအတော့ကိုအမြင်အားနေဘူး ကိုယ့်အကူတမာတိဖြစ်အောင်ရှုတော့အထုမှမရတော့အလူတန်းရဲ့တရက်ကိုမရလားမဲ့ရှင်ရမယ်မဲ့ဒီရှင်ရှင်လေးလေးနေရမယ်ရန်ကုန်ရဲ့တဘာဝအတိုင်းနေလာတယ်မဟုတ်ဘူးအခုတော့လူတွေကမရတော့ရှင်ရနေတော့အားသူနေရချတော့သူမများခင်ကတော့နေအောင်ကိုကလှုပ်ပေးရတယ်ရှင်အောင်လေးထောင်ပေးရတယ် နှိတ်ချင်ကမနေတော့ကိုကနည်းအောင်မလုပ်ရပါဘူးလားဒါလည်းမှတ်ချင်ရနည်းပါရှင်တော်ကြီးတွေထောင်းတာမှတ်ချင်ရနည်းပါပဲယတိလည်းလွယ်ပထမတန်ရိတ်တာဒီစီးဆရာလေးတွေရန်ကုန်ဖြူရုံဆိုတော့အသိတဲ့လွယ်ကူပါလေအာဟာရလည်းလူကျင်တဲ့ကလူလူကူနဲ့ရနိုင်တယ်စိတ်ကြီးလည်းလူကျင်တဲ့ကလူလူကူနဲ့ရနိုင်တယ်အင်္ဂါ၅ပါးနဲ့ညီးပြီးတော့ပဲညီးမကြောင်းရေသမဏပြပြီးတဲ့ ဗရန်ဆရာလည်းရှိနေကြလို့မိကောင်းရတဲ့အင်္ဂါလည်းအတင်းတင်းပြည့်စုံပါလေတဲ့မိကောင်းကလည်းတိတ်ကြည့်ကြည့်ပါလေတဲ့ကမ္မဋ္ဌာန်းဆရာဆရာရှိဖို့ကမ္မဋ္ဌာန်းဆရာတရားတွေတရားပြီးပြီဆရာရှိဖို့ရှင်အနန္ဒာကသူ့အတွေ့အကြုံရတစ်ချိန်တော့ခါမှာမြတ်စွာဘုရားကိုလာပြီးတော့ရှောက်တယ်မြတ်စွာဘုရားမိကောင်းရှိတာဟာ မချမ်းသာကိုချမ်းသာခံချမ်းသာမချမ်းသာကိုချမ်းသာရဖို့ရတဝက်လောက်တော့သိကြတယ်လို့မြို့တော်မြင်ပါတယ်ဗျာလျှောက်ထားတော့မြတ်စွာဘုရားစိတ္တနန္ဒာဒီလိုမပြောနဲ့ဒီလိုမပြောနဲ့မိကောင်းရှိတဲ့ဟာတဝက်မဟုတ်ဘူးလုံးဝသိကြတယ်မြတ်စွာဘုရားကြီးကဆရာကောင်းမိကောင်းကိုရတဲ့ပုဂ္ဂိုလ်မသိကြပါဘူးလားသိကြတယ်ဒီအင်္ဂါ၅ပါးနဲ့ညီတဲ့စိတ်ဓာတ်ကြောင့်မှနေထိုင်တော့အာထုလို့ပြန်တရားလေးတွေ့တရားလေးတဲ့ယောဂီတရားလုံးနိုင်ပါလေဆိုတဲ့အိဗယ် မြတ်စွာဘုရားဒိဋ္ဌာလေးမျိုးဟောကြားပါတယ်တကယ်တမ်းမရောက်ကိုရောက်တရားဥပဒေနဲ့တရားဟောအထုကြမဲ့ပုဂ္ဂိုလ်တွေအတွက်ဒိဋ္ဌာတဏှမျိုးခေါ်ပါတယ်ဘုရားဟောတာစိနမဒိဋ္ဌာသွားအထုတယ်ဆယ်ရက်၅ရက်စသည်အထုတရားရည်ခင်ရှားရှားမတွေ့ရဘူးဒိဋ္ဌာကသိဆိုင်ရာပုဂ္ဂိုလ်များက ဘုံကံကနေပါတော့ပစ္စည်းလေးဆရာလည်းအမြင်ရှားပါတယ်ရေလည်းရှားသဘောတောက်ပြီးလည်းရှားပစ္စည်းဆရာလည်းရှားပါတယ်အဲ့ဒီရိတ်တာမျိုးမှာဉာဏ်ပိကံများဆက်လက်ပြီးတော့နေထိုင်ရမလားနေထိုင်မယ်နဲ့ပဲထွက်ခွာရမလားဆိုတော့ကိုယ်တိုင်နဲ့ဆုံးဖြတ်ရမယ်တဲ့တရားကလည်းမထင်ရှားဘူးပစ္စည်းကလည်းရှားတဲ့ရိတ်တာဉာဏ်ပိကံများဘယ်လိုသဘောရနေပါလဲမနေဘူးပါဘူး မသိဘူးပစ္စည်းရှားလို့တော့မဟုတ်တရားမှမခံရှားပဲတရားမသိတော့ဒီတာမနေသိဘူးတဲ့မထင်တရားပစ္စည်းရှားသလွားမပညာမရှင်တရားပစ္စည်းရှားသလွားမပညာ တရားလည်းမသိချောက်တရားလည်းမသိအောင်ဒီတရားလည်းမရှားပါလေဆိုလို့ချင်းသက်ဆိုင်ရာပုဂ္ဂိုလ်ပန်ကြားတဲ့နေပဲဆက်လာပါတော့တဲ့ပန်ကြားနေရင်ပြန်ခေါ်ရတော့အချိန်ကြီးကုန်နေလေနောက်ရတာလည်းသွားအထုတ်တယ်ခေရဲ့ဆင်းရဲအရင်တစ်ကြားတရားတော့သင်ချာချာမသိရအောင်ဒါမှလည်းရိတ်တာဆိုင်ရာပုဂ္ဂိုလ်များကဆရာတော်များကဘုံကံကြီးမှလို့ဒီကြီးကြီးဆရာတွေကတော့အလွန်ပေါ်များတယ် သဘောတော်ဖော်ရပုံညာများအင်းများပြည့်စုံညီညီရပြည့်စုံဒီစီကတော့အမြင်ပေါ်ညာတယ်အဲ့ဒီရိတ်တာမှလည်းဆက်လက်ပြီးတော့နေထိုင်ခြင်းမနေထိုင်ခြင်းဉာဏ်ပိဒါမှာကိုယ်တိုင်နဲ့ဆုံးဖြတ်ရမယ်တဲ့နေသိမှလားမနေသိမှဘူးလားပို့ပြီးစီဥစ္စာရင်ပုံညာညာကျုံကျုံပါပါနေကြအောင်ဆိုတာနေတော့တရားရမှုကအဓိကဘူးဉာဏ်ပိဒါမြေတတိယဆရာ ဒီပေါ်ပေါ်များသုံးပြီးရိတ်တာဝင်လာလားလို့ဆိုတော့မဟုတ်ဘူး။ဘာအတွက်ပါလဲ။တရားလို့ခြင်းတော့တရားမတွေ့ရတရားမသိချတော့ပြန်ထွက်ရမယ်တဲ့။မထင်တရားပစ္စည်းညာသတ္တဝါပံကြားကမထင်တရားပစ္စည်းညာသတ္တဝါပံကြားက တရားမသိကြဘူးတရားမသိရတဲ့အတွက်ကြောင့်မရှိဘူးဘလို့ပေါ်များတော့လေဒီဓမ္မမိဘနဲ့ပန်ချားလို့ဆိုတော့ပါဒီရပစ္စည်းဆရာကြီးသုံးစားထားတဲ့အတွက်ကြောင့်မပန်မချားနဲ့ဆက်သွားလို့တော့မတော့ဘူးတဲ့ပန်ချားပြီးတော့ဆက်သွားပါညာဝိတာတစ်ခုသွားတော့အဖြစ်ပဲတရားတွေကတော့သင်ဆက်ဆက်တွေ့ရတယ်ဒါမှမဟုတ်ရိတ်တာဆင်ညာပုဂ္ဂိုလ်များကဘုံကံကနေပါလို့ပစ္စည်းဆရာ အလုံးရှားပါပါတယ်တဲ့ဒီကလည်းရှားသဘောတော်ကိုရှားပါမြတ်ခင်လည်းမပြည့်စုံဒီကလည်းမပြည့်စုံစသည်ဖြင့်ဒီဒီလေးရှားတယ်အလုံးရှားပါတယ်အဲ့ဒီကိစ္စမှာတော့ဆက်လက်ပြီးတော့နေရမလားမနေရတော့ဘူးလားကျန်တဲ့ပိဋကမြတ်ကိုယ်တိုင်ဆုံးပြရမယ်တဲ့တရားကတော့သင်ချာချာသိရပါတယ်အရှိကိစ္စကအလုံးရှားပါနေတယ်နေမလားမနေပါဘူးလားမနေတော့ဘူးလား ပစ္စည်းရစားမယ်တောင်းမယ်ရှိနေပြီနေအောင်မလားလို့ဆိုတော့ကဘာမကျညာရှိရင်တော့မနေပါဖေဟာဒီပါမယ်ဖေဟာကျင့်ပြီးတော့ဖြီမှပဲနေရမယ်တဲ့မြတ်စွာဘုရားအလိုချနေရမယ်ဘယ်လိုပဲပစ္စည်းတွေရှားရှားတရားကဖြူချတွေ့နေရတော့သိခံပြီးတော့ ရမယ်တရားရှင်ရှာပစ္စည်းရှာမတော်ကတ်နေရာတရားရှင်ရှာပစ္စည်းရှာမတော်ကတ်နေရာဘုရားကြရှင်ရှာကြတွေ့တာတော့တဲ့ပစ္စည်းရှာဘယ်လိုပဲ ရှားပါနေရှားပါနေဘုကသူတို့နေပါအောင်တရားရတဲ့ရှိတဲ့နာရိတာတခုတွားအားထုတ်တယ်တရားတွေလည်းချင်းချင်းရှားရှားတွေ့ရတယ်ဒိဋ္ဌာသက်ရှင်ရာပုဂ္ဂိုလ်များကဆရာတော်များကဘုံကံကြီးမှလို့ဒီသီးဆရာကြီးလည်းအလွန်ပေါ်များတယ်တဲ့အရေးတာမှာတော့ဉာဏ်ပိတာများဆက်နေလို့ရသေးကြပါတယ်ဆက်နေရပါဘူးလားဆက်နေရမယ်တရားကလည်းဒီနေ့ရှားရှားတွေ့တယ် ဒီကြီးကြီးပြရတဲ့လုံကောင်းများဟဲ့ဒီဣဇာမှာတော့တဲ့ဣဇာကသက်ဆိုင်ရာပုဂ္ဂိုလ်များကယောဂီအတွက်တရားဟာအပြည့်အစုံပြည့်စုံနေပါပြီယောဂီဖြစ်တဲ့အတွက်နေရာပေးဖို့လိုအပ်ပါရင်ခပ်ပေးပါလို့ညင်ထုတ်တာတော့မှဒီမှာတရားမပြည့်စုံနေဘူးဆိုလို့ရှိရင်တတိတော်တရားမပြည့်စုံနေပါဘူးဆက်လက်ပြီးတော့နေရလေအောင်လို့ပြန်လျှောက်ထားပြီးတော့နေရမယ်တဲ့တရားချင်းရှာ ပစ္စည်းများနှင်ထုတ်စေကမတော်ရဘုရားရှင်ရှာပစ္စည်းများနှင်ထုတ်စေကမတော်ရဘုရားတရားရှင်ရှာ သူတို့အထုနဲ့ရိတ်တာဗရိတ်တာမျိုးလေတဏ္ဍာကံရိတ်တာဒီရိတ်တာလေးရရဗရိတ်တာမျိုးလေလို့ရွေးချယ်လို့နေပြီးရင်နေပြီးရင်မြန်မြန်ပြန်ရမယ်ဆိုတဲ့အဓိပ္ပာယ်တဲ့ဒီလိုယနေ့ဥစ္စာနဲ့အင်္ဂလိပ်တရားကိုအားတို့ဖြင့်ဒီနမတိလေးတရားကိုနာကြရသဖြင့်နာကြရတော့တိုင်းလိုင်းနာကြည့်ကြပေါ်များအထုနိုင်ကြပြီးဒီလိုလိုရှိရတော်တာတရားဥပ္ပယများတို့ကို ဘဝကလည်းအင်းညာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလွယ်ကူသောခြင်းဖြင့်ရှင်ဉာဏ်စွာဆက်ရောက်၍မြတ်မပြုနိုင်ကြပါစေကုန်သတည်း